အခန်းကြီး9အငယ်1မှ19တဖန်တုံအချင်းလူသားထက်သောဓာတိဟုသောဆတ္တာသေးဤတင်တုံးကိုယူ၍ကိုယ်စပင်နှင့်မုတ်ဆိတ်ကိုရိပ်ပြီးမှချိန်တွင်နှင့်ချိန်၍အစုစုခွဲထားလော့မြို့ကိုဝိုင်းထားရာကာလစေသောအခါစပင်နှင့်မုတ်ဆိတ်သုံးစုတစုကိုမြို့ထဲမှမိရှို့လော့တစုကိုဓာနှင့်ခုတ်ဖြတ်လော့ တစုကိုလေတိုက်ရာ၌လွှင့်လော့ငါသည်လည်းထိုအစုနောက်သို့ဓာကိုလွှတ်လိုက်မည်အနည်းငယ်ကိုလည်းယူ၍ကိုအဝတ်နှင့်ထုတ်လော့ထိုအနည်းငယ်အချို့တို့ကိုလည်းယူပြန်၍မိရှို့လော့ထိုမိသည်ဣဒရေလအမျိုးကိုနှံ့ပြားလိမ့်မည်ဟု မိန်တော်မူ၏တဖန်အရှင်သာရဘုရားမိန်တော်မူသည်ကားဤပုံသည်ယေရုရှလင်မြို့ဖြစ်၏ ပတ်လည်၌ရှိသော တိုင်းပြည်များတို့အလယ်မှာထိုမြို့ကိုငါထား၍ပတ်လည်၌ရှိသောတိုင်းသူပြည်သားတို့သည်ငါ၏စီထုံးဖွင့်ချက်ပညာတရားကိုလွန်ကျူးသည်ထက်ထိုမြို့သားတို့သည်တာ၍မတရားသဖြင့်လွန်ကျူးကြပြီထိုပညာတရားတော်လမ်းသို့မလိုက်ဘဲညင်းပယ်ကြပြီတို့ဖြစ်၍အရှင်သာရဘုရားမိန်တော်မူသည်ကားတင်တို့သည် ပတ်လည်၌ရှိသော တိုင်းသူပြည်သားတို့ဆန့်ကျင်သည်ထက်သာ၍ဆန့်ကျင်သောကြောင့်၎င်းငါ၏စီရင်ချက်လမ်းသို့မလိုက်ငါ၏ပညာတရားကိုမဆောင်ရှောက်ပတ်လည်၌ရှိသောတိုင်းသူပြည်သားတို့၏ထုံးစံဓလေ့သို့လိုက်သောကြောင့်၎င်းငါသည်ကိုယ်တိုင်တင့်တစ်ဖက်၌နေ၍တပန်းအမျိုးသားတို့ရှေ့မှတင်၌အပြစ်ဒဏ်ကိုစီရင်မည်တင်ပြုဘူးသမျှသော ၊ရွံရှာဘွယ်အမှုတို့ကြောင့်၊ငါမစီရင်စဖူး။မစီရင်လတံ့သောအပြစ်ဒဏ်ကိုသင်၌စီရင်မည်။သင်၏အလယ်၌အဘတို့သည်သားတို့ကိုစားကြလိမ့်မည်။သားတို့သည်လည်းအဘတို့ကို စားကြလိမ့်မည်။သင်၌အပြစ်ဒဏ်ကိုစီရင်၍၊ကျန်ကြွင်းသမျှကို အရပ်ရပ်တို့ကလာသော လေရှေ့မှာငါလွှင့်မည်။ထိုကြောင့်အရှင်ထာဝရဘုရားမိန့်တော်မူသည်ကား ငါအသက်ရှင်သည်အတိုင်းဆက်ဆုပ်ရွံရှာပွေသောအမှုအရာအပေါင်းတို့နှင့်ငါဤတန်ရှင်းရာဌာနကိုတင်းသည်ညစ်ညူးစေသောကြောင့်ငါသည်လည်းတင့်ကိုမနှမျောမစုံမဲ့ဖဲမျက်နာလွှဲမိတင်းဤသုံးစုတို့တွင်တစုသည်နာဘေးဖြင့်တည်၍တင်းဤအလယ်၌မွတ်သိချင်းဘေးဖြင့်ဆုံးရလိမ့်မည်တစုသည်တင့်ပတ်လည်၌ဓာဘေးဖြင့်လဲ၍တည်ရလိမ့်မည် တစုကိုအရရတုကလာသောလေရှိမှငါလွှင့်၍သူ့နောက်သို့ဓာကိုလွှတ်လိုက်မည်ထိုသို့ငါအမျက်အလိုပြည့်စုံလိမ့်မည်ငါဒေါသအရှင်ကိုသူတို့အပေါ်မှာတီးစီပြီးမှငါစိတ်ပြေလိမ့်မည်သူတို့၌ငါဒေါသစိတ်အလိုကို ပြည့်စုံစေသောအခါငါထာဝရဘုရားသည်စိတ်အားကြီး၍မိန်တော်မူကြောင်းကို သူတို့သိရကြလိမ့်မည်ထိုမှတပါအနားမှာလျှောက်သွားသမျှသော သူတို့ရှိတွင်တင့်ကိုလူစိတ်ညံရာပတ်လည်၌နေသော လူအမျိုးမျိုးတို့၏ကဲ့ရဲ့ရာ ဖြစ်စေမည်ဒေါသအမျက်အရှိန်အဖျင်တင်၌ပြင်းစွာသောအပြစ်ဒဏ်ကိုငါစီရင်သောအခါပတ်လည်၌နေသော လူအမျိုးမျိုးတို့တွင်တင်သည်ကဲ့ရဲ့ပြစ်တင်ရာတတိယရာအံ့ဩဖွယ်ရာ ဖြစ်လိမ့်မည် ထိုသို့ငါထာဝရဘုရားမိန်တော်မူ၏။သင်တို့ကိုဖျက်ဆီးခြင်းဟံမွတ်သိခြင်းဘေးထူသောမြားဆိုးတို့ကိုငါလွတ်လိုက်သောအခါ၌၎င်းတင်တို့တွင်မွတ်သိချင်းဘေးကိုတိုးပွားစေ၍မုံအထောက်အပင့်ကိုငါချိုးသောအခါ၌၎င်းတင်တို့ကိုလူရဲ့နှိမ့်ဆက်ရသောမွတ်သိချင်းဘေးတာရဲဘေးကိုငါလွတ်လိုက်၍ဓာဘေးကိုလည်းရောက်စေသဖြင့် နာဘေးအသေးသက်ချင်းဘေးတို့သည်လွှမ်းမိုးသောအခါ၌၎င်းထိုသို့ဖြစ်လိမ့်မည်ထိုသို့ငါထာဝရဘုရားသည် မိန့်တော်မူ၏။